ဒီကနေ့သာသနာတော်နှစ်2569ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဟောကောင်လာပြည့်ကျော်9ရက်နေ့2023ခုနှစ်စက်တင်ဘာလ9ရက်နေ့ညနေ6နာရီချိန်တွင်ကုသလကာယဓမ္မရိပ်သာတွင်တရားအားထုတ်နေကြသောယောဂီများတို့ တရားအားထုတ်နေတဲ့ယောဂီတွေတွဲဆိုတဲ့အတွက်ကြောင့်အလုတ်ပြီးပဲဟောရတာပေါ့နော်အလုတ်ပြီးတရားကိုပဲဟောမယ်သို့တော်လည်းပဲတရားကောင်းစဉ်အနေနဲ့ပြီးပါလို့ဆိုရင်တော့အတ္တတင်ညာနဲ့တတ္တတင်ညာလို့ဒီလိုပြီးကြစို့။ဘာနဲ့ပါလဲ။အတ္တတင်ညာနဲ့တတ္တတင်ညာ။အတ္တ ပညာနဲ့ပတ္တပညာလို့ဒီလိုပေးကြမယ်။ဘာနဲ့ပါလဲ။မိမိကိုနှိမ့်ဆက်နေတဲ့တရားပေါ့နော်။အဲဒီတော့တရားမဟောသေးမီမြတ်စွာဘုရားရှင်အားနမောတတ္တ၃ကြိမ်ဖြစ်မြတ်စွာဘုရားရှင်ကိုကြောကြရအောင်။နမောတတ္တ ภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโต တ်စွာဘုရားရှင်ပေါ်ပေါက်လာတာဟာဝိပဿနာတရားအတွက်ပေါ်ပေါက်လာတာတနည်းအားဖြင့်ဝိပဿနာတရားကိုပေါ်ထုတ်ဖို့ပေါ်ပေါက်လာတာဖြစ်တယ်သူတော်ကောင်းကြီးများအားလုံးကလည်းဒီဝိပဿနာကိုကြိုးစားအားထုတ်ကြတယ်ခေတ်ဆက်ဆက်မှလည်းယဟန္တာတွေမစုပ်မစိတ်သုံးကြဘူးပေါ့အခုခေတ်မှလည်းဝိပဿနာတွေကမမာပြည်မာရော ကမ္ဘာအနံ့မာယောဝိပဿနာဝိပဿနာဆိုပြီးတော့အာထုတ်ကြတာအာထုတ်တဲ့အခါကျတော့ဝိပဿနာကိုဘာဖြစ်လို့အာထုတ်လဲဆိုတဲ့မေးခွန်းကမေးဖို့လိုတယ်နော်ဟုတ်တယ်မလားဘယ်လိုသဘောပေါက်ပြီးအာထုတ်တာလဲကိုလုပ်တဲ့အလုပ်ကိုဘုန်းကြီးတို့ကဘာလို့လို့ကိုလုပ်တဲ့အလုပ်ကိုသိချာနားလေသဘောပေါက်လို့လိုတယ်ဟုတ်လား ဝိပဿနာအာထုတ်တယ်ဘာဖြစ်လို့အာထုတ်တာလဲဒီလိုမေးတဲ့မေးခွန်းကိုဘယ်လိုဖြေမလဲကိုကစာဖတ်ထားတဲ့စာအတိုင်းမဖြေနဲ့ကြာမှုနာဝအတိုင်းမဖြေနဲ့ကိုယ့်ရဲ့ခံစားမှုအတိုင်းဖြေကိုဘာကြောင့်လာအာထုတ်တယ်လဲဒီမေးခွန်းရဲ့အဖြေနဲ့ကိုယ့်ရဲ့ကြိုးစားအာထုတ်မှုနဲ့တိုက်ရိုက်ချိုးကြပါမှာပေါ့ဟုတ်တယ်မလားကိုကဘယ်လိုပုံစံမျိုးနဲ့လာအာထုတ်တာလဲ ဝိပဿနာကိုဘယ်လိုနားလည်ပြီးအားထုတ်တာလဲ။ဘာဖြစ်စဉ်လို့အားထုတ်တာလဲ။ဒါအရေးကြီးတယ်။ဗမာပြည်မှာလည်းအများကြီးပဲအားထုတ်နေတယ်။ကမ္ဘာမှာလည်းအများကြီးပဲအားထုတ်နေတယ်ဝိပဿနာ။ဒီမေကွန်းကိုတော့တော်တော်များများကိုယ့်ကိုယ်ကိုပြန်မေးဖို့မေ့နေကြတယ်ဝိပဿနာအားထုတ်တယ်ဆိုအများကြီး ဒုက္ခခံပြီးတော့အာထုတ်ရတာလေလွယ်လွယ်ကူကူတော့မဟုတ်ဘူးပေါ့နော်အများကြီးခန္ဒီတံဝရတွေအများကြီးထားပြီးတော့အာထုတ်ရတာဖြစ်တဲ့အတွက်တရားပြတဲ့ပုဂ္ဂိုလ်တွေကလည်းဝိပဿနာတရားပြနိုင်ဖို့ဆိုတာအများကြီးရင်းနှီးရတယ်အကျင့်တရားရောစာပေရောအများကြီးရင်းနှီးရတဲ့အချိန်တွေအများကြီးကုန်တယ် အများကြီးကုန်တိုင်းလည်းပဲဟိုကျွန်မလည်းဟောတယ်နှစ်ပေါင်း30အာထုတ်တဲ့မဟာတိတ္တမထေရဆိုရင်လည်းနှစ်ပေါင်း30အာထုတ်မှယဟန္တာဖြစ်တာဆိုလိုတဲ့သဘောကတော့ကြာတိုင်းလည်းဟုတ်တာတော့မဟုတ်ဘူးမေးချင်တာကဘာဖြစ်လို့အာထုတ်တာလဲဒီမေးခွန်းကိုကိုကိုကိုပြန်မေးကြဖို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့အာထုတ်တယ်လို့ထင် ဒုက္ခသစ္စာကတွေ့ချင်တာဒါလည်းဖြည့်ပြီးတစ်မျိုးပေါ့လေဒုက္ခကလွတ်ချင်တယ်ဝိပဿနာအားထုတ်ရင်ဒုက္ခကလွတ်မယ်ဒီယုံကြည်ချက်ရှိဖို့လိုတယ်ဟုတ်တယ်ပါလားဒုက္ခဆိုတာဘယ်လိုဒုက္ခလဲလို့မေးမေးစရာရှိတာပေါ့ ဒုက္ခဆိုတာဘလို့ဒုက္ခမျိုးတွေကိုလွတ်ချင်တာလေအခုကိုရတဲ့ဒုက္ခတွေလွတ်ချင်တာလားဘဝမှာအဆင်မပြေတဲ့ဒုက္ခတွေကနေလွတ်ချင်တာလားဘလို့ဒုက္ခမျိုးကနေပြီးတော့လွတ်ချင်တာလေအာလောကဒုက္ခဟမ်အာလောကဒုက္ခ မျိုးမျိုးဖြေနိုင်တာပေါ့နော်နိဗ္ဗာန်ကိုလိုချင်လို့ဖြေမှလားဒုက္ခတွေကလွတ်ချင်လို့လို့ဖြေမှလားအဲတန္တရာဝိကလွတ်လွတ်ချင်လို့ဖြေမှလားဆိုတာကဘုန်းကြီးတို့ဘာသာရေးနေပေကစကလုံးတွေဖြစ်တဲ့အတွက်ကိုယ့်ရဲ့တကယ်ခံစားမှုနဲ့တိုက်ရိုက်အချူးကြတဲ့အဖြစ်မျိုးဆိုရင်ပိုကောင်းတာပေါ့နော်ဟုတ်ပြီ ဒုက္ခကလွတ်တဲ့နေရာကိုဘာလို့ခေါ်လဲဆိုတော့ဓာတ်ရိုက်ဖြေမယ်ဆိုရင်ဘယ်လိုဖြစ်နိဗ္ဗာန်လိုချင်လို့လို့ဖြေနိုင်တာပေါ့ဟုတ်တယ်မလားနိဗ္ဗာန်လိုချင်လို့လို့ဖြေလိုက်ပြီဆိုတာနေနိဗ္ဗာန်ကဘာလဲဆိုတာမေးစရာဖြစ်လာတယ်ဟုတ်တယ်မလားနိဗ္ဗာန်ကဘယ်လိုလဲဆိုတာမေးစရာဖြစ်လာတယ် အဲ့ဒီမိဘအတွက်အဖြေကပိတ်ပြီးတော့မလွယ်ဘူးလားနိဗ္ဗာန်ဆိုတာလက်နဲ့ကင်ပြလို့လည်းမရဘူးစာမေတွေသင်ယူပြီးပြောပြလို့လည်းမဖြစ်ဘူးခေါ်သွားပြီးပြလို့လည်းရတဲ့အရာမျိုးလည်းဟုတ်ဘူးအကျင့်တရားနဲ့တိဆောက်မှရတဲ့အရာမျိုးဖြစ်တယ်အဲ့ဒီအကျင့်ကလည်းလွဲမှားတဲ့အကျင့်ဖြစ်နေရင် အလုံးမဖြစ်ပြန်ဘူးမင်္ဂန်နဲ့အကျင့်တရားဖြစ်ဖို့လိုအပ်သေးတယ်လမ်းကြောင်းမှဖို့လည်းလိုအပ်သေးတယ်ဆိုတော့နိဗ္ဗာန်ကိုရှင်းပြဖို့ရန်အတွက်ကအများကြီးအခက်အခဲရှိတယ်တော့ဘာနဲ့သွားမှရောက်တာလို့အကျင့်တရားနဲ့သွားမှရောက်တာကျင့်မှရောက်ပြီဟာပြီဟုတ်တယ်မလား ကျင့်တော့လည်းပဲလမ်းကြောင်းမှသမာဓိဋ္ဌိလမ်းကြောင်းပေါ်ရောက်အောင်ကိုမနေတင်နေရတာအခုဘုန်းကြီးတို့ယောဂီတွေကိုခုတရားတွေဟောပေးနေတယ်ပြပေးနေတယ်ဆိုတာနိဗ္ဗာန်ရောက်ဖို့ထက်နော်နိဗ္ဗာန်ရောက်ဖို့ထက်ဒီသမာဓိဋ္ဌိလမ်းကြောင်းပေါ်ကိုတင်ပေးနေတာ ဘယ်ကိုတင်ပေးနေတာလဲသမာဓိဋ္ဌိလမ်းကြောင်းပေါ်ကိုတင်ပေးနေတာဘာမှနိဗ္ဗာန်ရလောက်တဲ့အနေအထားမျိုးဘယ်လိုလုပ်ရမလဲဒီလောက်ရောရည်ရဲ့ပေါ်ဒီပေါ်ပြအားထုတ်ပုံမျိုးနဲ့ဆိုရင်ဘယ်ရမှာတော့ဟုတ်တယ်မလားဒီလောက်ဒီအခုမြလောက်တရားတရားလေးနဲ့ကြတော့ဘယ်ရမှာတော့မရနိုင်ဘူး အားကြီးအောင်ပြောတာမဟုတ်ဘူးနော်အားကြီးအောင်ပြောတာမဟုတ်ဘူးညာနိုင်တာပေါ့ဗျာမြတ်စွာဘုရားရှင်လက်ထက်ကတော့တထိုင်နေနဲ့တော့ရသေးတာပဲအဲ့ဒီအချိန်လေးကိုတွားပြီးတော့မနိုင်ရှင်ဖို့တော့လိုတာပေါ့နော်ကိလေသာတွေသူပြောပြီးတော့သီလကလည်းအားနေသမာဓိကလည်းအားနေတဲ့ဖြစ်ကြမှာဘုခိတ္တောဟာဒီနေနိုင်ရှင်ပြီးတော့ ပြောလို့တော့အဆင်မပြေဘူးပေါ့သဘောပေါက်လားအလွယ်ကူဆုံးလေးကိုနဲ့အနီးစပ်ဆုံးလေးအဖြေတစ်ခုကိုရှာဖို့တော့လိုတယ်ကိုဘဝနဲ့အနီးစပ်ဆုံးအဖြေကတော့ကိလေသာတွေရဲ့စက်တဲ့တန်ကိုမခံရအောင်လို့အားထုတ်နေတာ ပါလဲမိုက်ကပြတ်တောင်းပြတ်တောင်းဖြစ်နေနော်ကြားရရလားကိလေသာတွေပါပဲနှိစ္စတဲ့ထံကိုမခံရအောင်လို့အားထုတ်နေတာနိဗ္ဗာန်ထိနာလေတဲ့စကလုံးတွေကို မပြောသေးဘူးကိလေသာအားနေသွားရင်ကိုဘဝကမှဖြစ်တယ်ချမ်းသာတယ်ကိလေသာအားနေရင်ကိုဘဝကဘာနဲ့ချမ်းသာလဲပစ္စည်းဥစ္စာနဲ့ချမ်းသာတာကိုဆိုလိုတာမဟုတ်ဘူးနော်ဘာနဲ့ချမ်းသာလဲဟမ်အတိညာဖြင့်ချမ်းသာနိုင်တယ်အတိညာချမ်းသာကိုရနိုင်တယ်ဟုတ်တယ်မလား အသိဉာဏ်ကျွယ်ဝတဲ့ပုဂ္ဂိုလ်တယောက်ဖြစ်လာဖို့သိအရေးကြီးပါတယ်အသိဉာဏ်ကျွယ်ဝလာတာနဲ့အများကိလေသာအာလုံးတို့ကိုငြိမ်ဝှက်သွားအောင်လုပ်နိုင်တယ်အာနေသွားအောင်လုပ်နိုင်တယ်တတိယနေ့တစ်ဆင့်အမြင့်ပြတ်အောင်လုပ်နိုင်တယ်ပထမဦးဆုံးလုပ်ရမှာကတော့ဘုန်းကြီးတို့ကကိလေသာအာနေအောင်လုပ်တဲ့လုပ်ငန်းကို ကိလေသာပါအောင်လုပ်တဲ့လုပ်ငန်းကိုဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်အဲ့ဒီလမ်းကြောင်းကိုလည်းဘာလို့ခေါ်လဲနိဗ္ဗာန်ခရီးလို့ပဲခေါ်တာပဲเนาะဝိပဿနာလုပ်တယ်ဆိုတာဘာအတွက်လဲကိလေသာပါအောင်ကိလေသာညှော့နေလာအောင်လုပ်တယ်ဒါဟာဘာရဲ့လုပ်ငန်းလဲ ဘာရဲ့လုပ်ငန်းလဲဝိပဿနာရဲ့လုပ်ငန်းအဲ့တော့အစင်းအမြင့်ကြီးတွေမပြောတာကောင်းတယ်။တော့ကိုယ်တန်တန်မှာဝိပဿနာအာနေအောင်လုပ်တဲ့လုပ်ငန်းမှာဖျားအမြင့်ပြတ်ချုပ်ငြိမ်းသွားရင်တော့ပိုကောင်းတာပေါ့။အဲ့ဒါကပန်းတိုင်ပြီ။ကိလေသာတွေချုပ်ပြတ်သွားတယ်ဆိုတာကတော့ ဝိပဿနာအထုတ်ခြင်းဤပါလေပန်းနိုင်ပဲနော်ဝိပဿနာအထုတ်ခြင်းဤပန်းနိုင်ပဲအဲ့တော့ဟုတ်ပြီလေဒီကိလေသာတွေအာနေအောင်လုပ်ခြင်းကိုဝိပဿနာအထုတ်တာလို့ခေါ်ရဆိုရင် အားမရအောင်လုပ်နိုင်တဲ့နည်းတွေဟာအများကြီးရှိသလားအားနည်းအောင်လုပ်နိုင်တဲ့နည်းဟာအများကြီးရှိသလားတနည်းလေးပဲရှိသလားဘယ်နည်းမှန်တော့ဒီလိုတွေဖြစ်လာဟုတ်တယ်ပါလားနော်သဘောပေါက်တယ်နော်ဖြည်းဖြည်းချင်းပြောပြနေတာဝိပဿနာအားနည်းအောင်လုပ်တော့ နီးလေးပဲရှိပါတယ်ဝိပဿနာပါပဲအဲ့ဒီပုံမှာငင်းခုန်ကြအကြောင်းမရှိပါဘူးဟိုနေရမန်းနေဒီနေရမားတယ်ဆိုဖလားကိုစန့်ကျင်ရကြတာပေါ့နော်နီလန်အားလုံးကဘုရားနီးပဲရှိတာလေပါနီးပဲရှိတယ်ဘုရားနီးကလွဲလေဘုရုနီးမှမရှိဟုတ်တယ်မလားဘုရားနီးမှလွဲ၍မြည်သူတူတယောက်ရဲ့နီးမြမရှိဘူး ဘုရားရဲ့အက္ခတဝကမဟာတဝကတွေဖြစ်တဲ့ရှင်သာရိပုတ္တရာတို့ပြတဲ့နေတို့ရှင်မောက္ကလန်တို့ပြတဲ့နေတို့တော့မှမရှိဘူးအလုံးကပါပဲရှိတယ်ဘုရားနေပဲရှိတယ်ဝိပဿနာဆိုတာဘာမှအငင်းပွားစရာမရှိဘူးဒါပေမဲ့တခုရှိတာပေါ့အဲကိလေသာကိုအားနည်းအောင်လုပ်တာသမထကကိုအားမနည်းဘူးလားလို့မေးရင် မထကအာနေတာထက်ငြိမ်အောင်လုပ်ထားတာအာမနေသွားဘူးသူကငြိမ်အောင်လုပ်ထားတာသမထဆိုတာကိလေသာကိုငြိမ်အောင်လုပ်ထားတာငြိမ်အောင်လုပ်နိုင်တာကပါလေဝိပဿနာကငြိမ်အောင်လုပ်သွားသမထကကြတော့ငြိမ်အောင်ပဲလုပ်နိုင်တယ်အချိန်မရွေးမိထတော့နိုင်တယ်သူကဟုတ်တယ်မလား အချိန်ကလေးမိထတောင်းနိုင်တယ်မခိုက်မှဘူးပေါ့မခိုက်မှဘူးပေါ့ဆိုင်ရတဲ့ယသိကြီးတွေတော့ပြုတ်ကြတယ်ဆိုတော့ကြားဘူးတယ်မဟုတ်လားနော်စံပြန်ရင်းနဲ့ပဲအောက်မှာမိန်းကလေးတချင်းဆိုရင်ကြားတာလည်းပြုတ်ကြတယ်ဆိုတော့ဇန်တမာတိမိုးပေါ်ပြန်နိုင်လောက်အောင်ကိုတမာတိအားဘလောက်ကောင်းလဲဇန်ဆိုတာမိုးပေါ်ပြန်တာကိုဆိုလိုတာမဟုတ်ဘူးနော်တမာတိရဲ့ နာမည်ကိုပြောတာဟုတ်တယ်မလားအဲတော့ကိလေသာများအာနေအောင်ဝိပဿနာကိုအားထုတ်တယ်လို့ကိုယ့်ရဲ့အလုတ်လုတ်တဲ့ရည်ရွယ်ချက်ကိုတော့သိဖို့လိုလားမလိုဘူးလားလိုတယ်အဲ့ဒီကိလေသာတွေဖြစ်ပွားနေတာဟာလေတိုးပွားနေတာဟာလေ အတ္တပညာနဲ့တတ္တပညာကြောင့်တိုးပွားနေတာ။ဘာနဲ့ပါလဲ။အတ္တပညာနဲ့တတ္တပညာအတ္တဆိုတာအလုံးသိပြီးသားအတ္တငါရေလို့ဆွေးလန်းမှတ်သားထားတာအလုံးကိုအတ္တလို့ခေါ်တယ်။ငါရေလို့ဆွေးလန်းမှတ်သားထားတာတွေက ဘယ်ကလေးကဆွဲလမ်းမှတ်သားထားတယ်အတ္တငါရေလို့လေငငယ်လေးရပဲတဏီကုန်ပဲအတ္တတင်ညာကခွာပြီးတော့လူတွေမနေကြအမြဲတမ်းအတ္တတင်ညာနဲ့နေတယ်ဟုတ်တယ်မဟုတ်လားအတ္တတင်ညာရှိနေတဲ့၍ဘာရှိလဲကိလေသာရှိနေတယ်ပတ္တပညာဆိုတာလူလို့ကိုယ်ကိုယ်ကို ယူတယ်တတ္တဝါလို့ကိုယ့်ကိုယ်ကိုမှတ်ထားတယ်မတ်သားဆွဲလန်းနေတယ်မှတ်ထားယုံတယ်မကဘူးအဲ့ဒီအတိုင်းပဲလို့ဆွဲဆွဲလန်းလန်းဆုံးဖြတ်ချက်ချပြီးတော့ဟိုအဲ့ဒီအတိုင်းပဲနေနေတာအဲ့ဒီအတိုင်းပဲစိတ်ကလက်ခံထားတာကိုကိုကိုလက်ခံထားတဲ့အရာတစ်ခုဒီဘာနဲ့ပါလို့အတ္တပညာနဲ့ပတ္တပညာ ငါပဲလို့လက်ခံထားတယ်တတ္တဝါပဲလို့မတ္တာဆွဲလန်းထားတယ်စိတ်မှာဆွဲထင်းနေတယ်အဲ့ဒါတွေဆွဲထင်းနေလို့ဘာဖြစ်နေတာလဲကိလေသာဖြစ်နေတာဘာဖြစ်နေတာလဲဒါဖြစ်ရင်ဘုန်းကြီးတို့ကအတ္တပညာနဲ့တတ္တပညာငါမဟုတ်ဘူးဟူသောအယူလူမဟုတ်ဘူးဟူသောအယူ ဒီအယူဝါဒတစ်ခုပေါ့ဒီအတိအမြင်နှမျိုးကိုထုတ်လုပ်ရမှာငါမဟုတ်ဘူးဟူသောအယူလူမဟုတ်ဘူးဟူသောအယူအဲ့လိုမဟုတ်ဘူးဟူသောအယူဆိုတာဘာခေါ်လဲအတ္တတင်ညာနဲ့တတ္တတင်ညာကိုဖယ်ရှားနိုင်စွာရှိရမယ်ဝိပဿနာအထုတ်တဲ့ပုဂ္ ဘာဖြစ်လို့အတ္တပညာနဲ့တတ္တပညာလို့ပြောလဲဆိုပညာဆိုတာလေသူအတိနေတာမှတ်သားတိတာကိုပညာလို့ခေါ်တယ်သိမှုသိမှုကလည်း၃မျိုးရှိတယ်မဟုတ်လားဝိညာဉ်သိရဲ့ပညာသိရဲ့ပညာသိရဲ့သိတာပဲမျိုးရှိတယ်ယုံကြည်ပါဦးဝိညာဉ်သိပညာသိ ဘုန်းကြီးတို့ကဒီအတ္တတင်ညာနဲ့တတ္တတင်ညာကိုဘာနဲ့ဖယ်ရှားမလဲအရင်ဆုံးအဲ့ဒါရှိနေတာကိုလက်ခံနိုင်စွာရှိရလားရှိသလားအဲ့ဒါကိုလက်မခံဘူးဆိုရင်ရှေ့ကိုဘာမှလုပ်လို့မရတော့ဘူးလေကိုကလက်မခံဘူးအမှားကိုလက်ခံနေတယ်ဆိုရင်တော့ဘုန်းကြီးကတမာဒိဋ္ဌိလမ်းကြောင်းပေါ်တင်ပေးလို့မရဘူးအတ္တတင်ညာအတိုင်းပဲတဘဝလုံးနေတယ်တဏီကုန်နေတ ပတ္တပညာဖြစ်ပေတဘောလုံးမှတ်သားထားတယ်မှတ်သားဆွဲလန်းထားတယ်ငါလို့ဆွဲတယ်ပုဂ္ဂိုလ်လို့ဆွဲတယ်လူလို့ဆွဲတယ်တတ္တဝါလို့ဆွဲတယ်အဲ့ဒီအဆွဲဟာအခုတရားနာနေတဲ့အချိန်ကောင်မှဒီတရားနာတာဒီဘယ်လိုနာနေတာတော့အမှန်တိုင်းကြောနာနာနေတာပဲဟုတ်တယ်မဟုတ်လားချက်ပါနာနေတာကျွန်တော်နာနေတာကျုပ်ကတရားနာနေတာ ဆိုတော့လူအဖြစ်ခံယူပြီးတော့တရားနာနေတာလေငါအဖြစ်ခံယူပြီးတော့ကိုတရားနာနေတာလေဟုတ်တယ်မဟုတ်လားအဲ့ဒီမတ္တာဆွေလန်ထားတယ်ပညာကလေဝိညာဉ်သိဆိုတာကပညာသိနဲ့ပါကွာလေဆိုဝိညာဉ်ကတော့ဒါသူ့ရဲ့ဖြစ်စဉ်အတိုင်းသိတာပေါ့ဝိညာဉ်သိဆိုတာမြင်လိုက်တာနဲ့ မြင်အော်တိုမြင်သိစိတ်ဖြစ်တယ်အော်တိုကြားနေတယ်ဆိုတာနေရာဒါကအလိုလျောက်သူ့ရဲ့ဖြစ်စဉ်တိုင်းသိတယ်ဝิญဉ်သိဆိုပညာကြတော့မှတ်သားပြီးတော့သိတယ်ငါလို့မှတ်ထားတယ်လူလို့မှတ်ထားတယ်အဲ့ဒီမှတ်သားတဲ့အတိုင်းဆွဲလန်းပြီးတော့လက်ခံထားတယ်မှတ်သားဆွဲလန်းထားတယ်အဲ့ဒီမှတ်သားဆွဲလန်းထားတာကငငယ်လေးရတော့မွေးကလေးရအဲ့ဒီတိုင်းပဲအခုချိန်ကြီးလည်း အဲ့ဒီအတိအမြင်တိုင်းပဲအသက်ရှင်တယ်အဲ့ဒီအတိအမြင်တိုင်းပဲအခုချိန်ဒီလက်ခံထားတယ်နည်းနည်းလေးမှမပြောင်းလဲဘူးဟုတ်လားမဟုတ်လားနော်ဟုတ်လားမဟုတ်လားဟုတ်ပါဘူးအေတံမမအေတောဟာမသမိအေတောမိတ္တငါငါဥစ္စာ ငါဆိုတဲ့အတ္တကိုကိုကိုကိုအမြဲတမ်းလက်ခံထားတာတဘောအလုံးလက်ခံတာအခုလေးလက်ခံတာပဲမဖေရှားဘူးအဲ့ဒါကိုတတိလည်းမထားဘူးခရုလည်းမဆိုင်ဘူးမဆိုင်တဲ့အတွက်အခုတရားအားထုတ်နေလေအတ္တပညာတတ္တပညာပဲတရားနာလေလည်းအတ္တပညာတတ္တပညာပဲကုသိုလ်တွေလုပ်လေအတ္တပညာတတ္တပညာပေါ်မှာအခြေခံ၍လုပ်တယ်ဟုတ်တယ်မလား သင်္ကန်းလေးကတ်တွေဘယ်ပေါ်မှာအခြေခံတော့အတ္တပညာနဲ့တတ္တပညာဆွန်လေးကတ်တွေဘယ်ပေါ်မှာအခြေခံလဲအတ္တပညာတတ္တပညာအဲ့ဒါအခြေခံတဲ့၍ဆုံးကန့်နေရင်လည်းဘာဖြစ်လဲကိလေသာဖြစ်တယ်ဘာကိလေသာကြီးစားကိလေသာဖြစ်တယ်နော်ဒိဋ္ဌိလေငါလူရာ ဒီကုသိုလ်ကောင်းမှုငါလုပ်တာအကြီးစားကြီးဖြစ်တာဒိဋ္ဌိဆိုရဲအကြီးစားကိလေသာကြီးရဲ့ကုသိုလ်လုပ်နေတဲ့ရွေးတော့သွားတဲ့လမ်းနဲ့စိုက်ချင်ပဲဖြစ်နေတယ်ဟုတ်တယ်မလားကိုကအတ္တတင်ညာကိုစိုက်ကျင်သွားရမယ်အစားအဲ့ဒီလမ်းနဲ့ရှောက်တယ်ဆိုတော့ကိုသွားတဲ့ခရီးနဲ့ နိဗ္ဗာန်သာပစ္စယောဟောတုနိဗ္ဗာန်ရဲ့အကြောင်းထောက်ပံ့ဖြစ်ပါစေလို့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလေကုသိုလ်လုပ်ရင်းနဲ့အကုသိုလ်ဖြစ်နေတယ်ဆိုတာကြားဘူးတယ်မလားပုရိမာဆိုကြည့်ပါပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနဥပနိဒယသောက်စီရ ဒိဋ္ဌိရလေဥပနိဒယအနေနဲ့ကိုကြီးကြီးမားမားကျေစုပြုတယ်ကြည်စမ်းဟုတ်တယ်မလားအဲ့ဒါလေးကိုဉာဏ်ကရှင်းနေတဲ့လင်းကနေဖြစ်ပြီးတော့ခွာထုတ်နိုင်လိုက်လို့ရှိရင်ကိုယ့်ရဲ့ကုသိုလ်ဟာလေအယံကိုဆင့်မြင့်သွားမှာပေါ့ အတ္တပညာဖြုတ်ပြီးလုတ်တဲ့ကုသိုလ်တတ္တပညာဖြုတ်ပြီးတော့လုတ်တဲ့ကုသိုလ်သည်အမတန်အားကြီးတယ်ဟုတ်လားမဟုတ်ဘူးလားကြည်လားမကြည်ဘူးလားအခုသင်္ကန်းလေးလူတွေဗာနဲ့လူတွေအတ္တပညာတတ္တပညာနဲ့လူတွေဘာစွန်းလိုက်ကတ်တယ်ဘာပဲလုပ်လို့ငါငါငါဆိုတဲ့ပုံပါတတ္တဝါ လူလူဆိုတဲ့ပုံမှာအခြေခံတယ်ဆရာတော်လည်းဆိုတဲ့ပုံမှာအခြေခံလိုက်တဲ့အခါကျတော့ဘာဖြစ်သွားလဲကိလေသာနဲ့လူတာလေဟုတ်တယ်မလားငါဆိုတဲ့ဒိဋ္ဌိရှိပြီဆိုရင်ကျန်တဲ့ကိလေသာတွေအကုန်လုံးမွေးဖွားလာတာပဲဆိုတော့အလူလောက်တာတပည့်တော်တို့ကိလေသာတွေဖြစ်နေတယ်ဆိုတော့လောက်တော့ဘူးဗျာဟုတ်တယ်မလား လို့တော့အရှင်ဘုရားပြောလိုက်တော့အဲ့ဒါဘာထူးမှလည်းလောက်တော့တော့ပြီအဲ့လိုဆိုလိုတာမဟုတ်ဘူးလေနားလေအောင်ကြိုးစားဖို့ပိုအစ်င့်မြင့်စေချင်တာပေါ့နော်သဘောပေါက်လားလုံလေလွတ်ရသေးတဲ့ဒုက္ခတွေရောက်သေးတယ်ဆိုအဆင်မပြေဘူးလေဟုတ်တယ်မလားတပည့်တော်တို့ဒီကုသိုလ်ကြောင့်ရှိတာပဲလူတိုင်းရလေအဆင်ပြေခြင်းနဲ့ဗျာကုသိုလ်လောက်တာအဆင်ပြေခြင်း ဒီဘဝလည်းအဆင်ပြေခြင်းနဲ့နောက်ဘဝလည်းအဆင်ပြေခြင်းနဲ့မဲတချို့တပတ်နေရလုံးတော့အဆင်ပြေတယ်ဘလောက်ထိအဆင်ပြေခြင်းတပတ်နေရလုံးအဆင်ပြေခြင်းလဲဆိုတော့သူကလည်းဘယ်လိုလဲဆိုတော့အလူလဲလုံးဝသေးတယ်ဒုက္ခလည်းရောက်သေးတယ်ဟုတ်တယ်မလားသာအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခတော့ဘဝတိုင်းမကင်းဘူးလေအဲ့တော့ နောက်ဘဝလည်းအဆင်ပြေခြင်းတယ်ဆိုဇယံပေးထားတာပေါ့နောက်ဘဝနောက်ဘဝတည်းတည်းဇယံပေးထားတယ်ဘာဇယံပေးထားတော့ခန္ဓာထုတ်လုပ်ဖို့ဇယံပေးထားတာဘာဇယံပေးထားလဲခန္ဓာထုတ်လုပ်ပြီးပါတပည့်တော်သင်္ကန်းလေးလူပါတယ်နောက်ဘဝကျရင်ခန္ဓာထုတ်လုပ်ပြီးပါနော်တပည့်တော်ခန္ဓာထုတ်လုပ်ပြီးအဲ့ဒီခန္ဓာကြီးရလာရင် ခန္ဓာဆိုတဲ့နာမည်လေးဖယ်ထားလိုက်ပါပါပါကြံတော့ဥနာတိကြံအဲဆိုတော့ခန္ဓာဆိုတဲ့နာမည်လေးထုတ်ဖယ်ထားလိုက်တပည့်တော်နောက်ဘဝဥနာတိလေးပြီးပါဗျာနောက်ဘဝဥနာတိလေးပြီးပါဗျာတဘောကလည်းမပြီးပါနဲ့တတန်တရားလုံးဥနာတိလေးပြီးပါဗျာဇေယံလေးပြီးနေတာဟုတ်တယ်မဟုတ်လားဇေယံတတ်နေတာလေနော်ဘာကိုဇေယံတတ်နေကြတော့ အိုနာပေကိုဆယံတတ်နေတာဟုတ်လားဟုတ်ဘူးလားဇာတိပစ္စယဆိုကြည့်ပါသရာမရဏတောကပရိဒေဝဒုက္ခဒေါမနပါဥပါယပါတံဘဝန္တိဆိုတော့အိုနာပေတွေမကဘူးဒုက္ခပေါင်းစုံပဲလေဟုတ်တယ်မလား ဇာတိပစ္စယဇရာမရဏတောကတဲ့ကောင်းတာတောကပရိဒီဝကောင်းတာဒေါမနသကောင်းသလားဥပါယသကောင်းသလားငိုကြွေးတာလေပြင်းပြင်းထန်ထန်ငိုကြွေးရအဲ့ဒါတွေရမှာတဲ့ဇာတိရလို့ရှင်ဥနာတိတွေမကောက်ဒါတွေပါတခါရင်ရပြီဒါကြောင့်လူတိုင်းတောကဖြစ်နေတယ်ဒါကလေမထူးဆန်းဘူးတောကဖြစ်ရမယ်ဖြစ်ကိုဖြစ်မှာတမ္ပဝန္တိ တောကပရိဒေဝဒုက္ခဒေါမနတာဒုက္ခလည်းပါတယ်နော်ဒေါမနတာဥပါယတာအလိုတိုင်းဖြစ်တယ်ဘုန်းကြီးတို့ပါပါတယ်မဖြစ်လို့လေဇယံပေးခဲ့ပြီးပြီးဝယ်ယူပြီးပြီးပိုင်သွားပြီးအဲ့ဒါဖယ်လို့မရတော့အခုဘဝမှာတော့ဒါကိုဖယ်ရှားလို့မရတဲ့အတွက်ဒါကိုလက်ကိုလက်ခံရမှာပဲဟုတ်တယ်မလားတောကကင်းသောပုဂ္ဂိုလ်ရဲ့လူလောကမှာ မရှိတော့ဘူးအဲ့ဒီဟာတွေကကိုကဟိုဘာပဲလို့လို့အတ္တတင်ညာနဲ့တတ္တတင်ညာပေါ်မှာအခြေခံပြီးလုပ်တဲ့အခါကျတော့လုသမြကုသိုလ်တွေကဒုက္ခကြီးပဲရောက်နေတယ်နော်လုသမြကုသိုလ်တွေကဒုက္ခကြီးပဲရောက်နေတယ် ဒုက္ခကြီးပဲရောက်နေတာဆိုတော့တပည့်တော်ကုသိုလ်မလုပ်တော့ဘူးဆိုပိုဒုက္ခရောက်တော့မှာပေါ့ဆိုလိုတဲ့သဘောကတော့ဒုကုသိုလ်လုပ်ပုံလုပ်နည်းဟာပို့ပြီးတော့မှပြည့်စုံမှန်ကန်ပြီးထက်တန်ကြအောင်သင်ပေးတာဟုတ်တယ်မလားလုံလေလုံရသေးတယ်အကျိုးအမြတ်ကအများကြီးရစေခြင်းနဲ့နော်ကဲလှူလိုက်တယ်လှူတဲ့အခါမှာလှူရဲဆိုတာပေးတာပဲ ဟုတ်တယ်ပါလားလူရဲဆိုတာဘာလို့တော့လဲပြီးတာကုသိုလ်လုပ်တယ်လှူတယ်ပေးတယ်ပေးတယ်ဆိုတာကဘ누구အတွက်ပေးတာလဲသူ့အတွက်ပေးတာလားကိုယ်အတွက်ပေးတာလားစဉ်းစားမယ်နော်သိချစဉ်းစားလေတကယ်ပေးတာသူ့အတွက်ပဲကိုယ်အတွက်ပေးတာဟုတ်လားမဟုတ်ဘူးလားဟုတ်ဒီမှာဆုံးလေး တရားဆုံးလေးတစ်စုံလာပြီးတော့စိတ်ကပြန်ရောက်နေတာဟမ်နိဗ္ဗာန်မဟုတ်ဘူးနတ်ပြည်ရောက်နေတာနိဗ္ဗာန်ကတိတ်မဟုတ်တယ်နတ်ပြည်ရောက်ပြီးတော့နတ်သားနာနတ်သား900လားဘယ်လောက်လဲတယောက်ခင်းနဲ့အားမရလို့နတ်သား900နဲ့နန်းနဲ့ဝင်ဥယျာဉ်ကြီးထဲမှာငါဒီဆုံးလောင်းလိုက်တဲ့အခါကျတော့အချွန်အတက်တွေနဲ့နော်ဟိုထိုးမိဒီထိုးမိလည်းဖြစ်နေပါအောင်မယ်ဟုတ်လား စိတ်ကဆုံးကဒီမှာတက်ရောင်းဆွန့်တဆွန့်လောက်လောင်းပြီးတော့စိတ်ကပဲရောက်နေတယ်။ရပ်ပြီရောက်နေတယ်လေ။ရောက်ပါမလား။ရောက်ပါမလား။တေချာစဉ်းစားပေါ့။ဟုတ်တယ်မလား။ရောက်နိုင်လား။ဟုတ်ဘုရားဘာသာဖြစ်ပြီးတော့တေချာနားလည်အောင်လုပ်တော့ရောက်နိုင်လား။ရောက်နိုင်တယ် နတ်ပြည်ကဘာမှပြဿနာမရှိဘူးဘယ်လိုစိတ်ထားမျိုးနဲ့ကုသိုလ်လုံးလုံးနတ်ပြည်လောက်ကတော့ရောက်ပြီပေါ့နော်ဘုန်းကြီးတို့ကမရောက်တာနိဗ္ဗာန်လေနိဗ္ဗာန်ကြီးသွားဖို့အခုအတ္တပညာနဲ့တတ္တပညာကိုဖြုတ်ခိုင်းတာနတ်ပြည်ကတော့အသာလေးရောက်တာပေါ့လူပြည်မှာလည်းဒီကုသိုလ်ကောင်းမှုရဲ့အစွမ်းတတ္တိဟာလူပြည်အဖြစ်လိုက်ပါလေဟုတ်တယ်မလား ဘဝတွေဘယ်ဘဝဖြစ်ဖြစ်ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေကိုခံစားရမှာပဲဘာမှမဆုံးရှုံးပါဘူးကုသိုလ်ကောင်းမှုဆိုတာပြောချင်တာကခုနကဒုက္ခလည်းရောက်ရသေးတယ်ဆိုတာကဝိပဿနာအတွက်ပြောတာတိကျဟုတ်လားဝိပဿနာအတွက်တိကျပြောတာကိုယ်အတွက်ပဲလုံးလုံးသူများအတွက်ပဲလုံးလုံးဘလို့ရည်ရွယ်ချက်နဲ့လုံးလုံးကုသိုလ်ကတော့ရတာပဲ ရပြီးနတ်ပြည်ကို သူကစိတ်ကရည်ရွယ်ရင်နတ်ပြည်ရောက်မှာပေါ့မြမပြည်ကြတော့မရောက်ဘူးမြမပြည်ကြတော့ကျင့်မှရောက်ပါလေသူဇန်တမာတိရှိမှမြမပြည်ကိုရောက်ပါနတ်ပြည်နဲ့လူပြည်လောက်ကတော့တာလီရောက်ပါတယ်နော်ဘာမှပြဿနာဖြစ်ကုသိုလ်တွေလို့အဲ့ဒီအတွက်ကတော့ဒါစီဘာမှမရှိဘူးအတ္တတင်ညာနဲ့လို့တတ္တတင်ညာနဲ့ပဲလို့လို့ဘယ်လိုပဲလို့လို့နတ်ပြည်ကိုဒါစီမရှိပါဘူးရောက်နိုင်ပါလေ ဟိုပေါ့မရောက်တာကဘယ်ကိုမရောက်တာလဲနိဗ္ဗာန်ကိုမရောက်တာဒါရောက်တဲ့ဘက်ကပြောတာဒါကြောင့်မို့အတ္တပညာနဲ့တတ္တပညာသည်ဘယ်သူအတွက်ပြောတာလဲဆိုရင်နိဗ္ဗာန်အတွက်နိဗ္ဗာန်ခရီးအတွက်ကိုဒါကိုဖြုတ်ချဖို့ပြောနေတာသဘောပေါက်လားအတ္တပညာနဲ့တတ္တပညာကို ဖြုတ်ချဖို့ဆိုရင်ဒီတိုင်းပဲလက်လွတ်စပယ်ဖြုတ်ချလို့ရပါ့မလား။ဘာနဲ့ဖြုတ်ရမလဲ။အကျင့်တရားနဲ့ဖြုတ်ရမှာ။ဘာနဲ့ဖြုတ်ရမလဲ။အကျင့်တရားမပါဘဲနဲ့ဒီအတ္တတင်ညာနဲ့တတ္တတင်ညာဒီတိုင်းဖေရှားလို့မရဘူး။ကျင့်မှရမယ်။အကျင့်တရားနဲ့သွားရမယ်ဒီဖြစ်ပါလေဝိပဿနာဆိုတာ။ သဘောပေါက်ပြီလားခုနကပြောတယ်ဒါကတချို့ကိစ္စတွေကကိုယ်ဘဝထဲမှာဖြစ်နေတာကိုကိုကစဉ်းစားရတယ်တရားဆိုတာဘဝထဲမှာပဲရှိတာအမှားတွေကလည်းဒီဘဝထဲမှာပဲမှားနေတာခံယူတာခံချက်အမှားတွေလည်းဒီဘဝထဲမှာပဲနေ့စဉ်ဘဝထဲမှာပဲဖြစ်နေတာအဲ့နေ့စဉ်ဘဝထဲကအကြောင်းအရာတွေကိုပြင်မှဒီတရားအားထုတ်တဲ့အခါမှာအဖြေမှန်ထွက်လာမှာဟိုတရားထိုင်ပြီးတော့ဘုရားစာအုပ်တွေဖတ်ပြီးတော့ယုတ်ဒီနံနေ ပျော်ပြီးတော့မှဉာဏ်စဉ်တွေပျော်ပြီးတော့မှခုဘဝထဲမှာကျတော့ဒါတွေကိုလက်မခံနိုင်ဘူးဒါတွေကိုမသုံးသပ်နိုင်ဘူးဆိုရင်ဘာမှမထူလကားပဲเนาะအပြောတခြားအလုပ်တခြားဒီလိုဖြစ်နေတာပေါ့ဟုတ်တယ်မဟုတ်လားအလုပ်တစ်ခုလုပ်တယ်ကိုယ်အတွက်လုပ်တာရှိတယ်ကိုယ်လောဘအတွက်လုပ်တာရှိတယ်ဒေါသအတွက်လုပ်တာရှိတယ်မာနအတွက်လုပ်တာရှိတယ်ကောင်းမှုကုသိုလ်လုပ်တဲ့အခါမှာလည်းပဲ ကုသိုလ်စိတ်နဲ့လုတာကနေတယ်အကုသိုလ်စိတ်နဲ့လုတာကများတယ်အဲ့လိုပြောလို့လေအကုဒုတိယလိုကုသိုလ်မလုပ်မလုပ်ရှင်တော့လို့ဖြစ်သွားမှာဆိုရတယ်ဒါကဝိပဿနာအတွက်ပြောတဲ့ဓမ္မနော်ဘာအတွက်ပြောနေတာလဲကုသိုလ်လုပ်ရင်ဘာနဲ့လုပ်ရမလဲကုသိုလ်စိတ်နဲ့လုပ်ပါတဏှာမာနဒိဋ္ဌိမပါတဲ့ကုသိုလ်မျိုးဖြစ်အောင် ကြိုးစားပါအဓိကတော့ဒိဋ္ဌိမပါတော့ကုသိုလ်ဖြစ်မှဘာဖြစ်တယ်ဘာလို့ခေါ်မလဲကုသိုလ်လုပ်ရင်ကုသိုလ်စိတ်နဲ့လုပ်ကုသိုလ်လုပ်ရင်ဘာစိတ်နဲ့လုပ်မလဲကုသိုလ်စိတ်နဲ့လုပ်ကုသိုလ်လုပ်ပြီးတော့ဘုန်းကြီးတို့ဗုဒ္ဓဘာသာများစွာကုသိုလ်လုပ်ပြီးတော့ကုသိုလ်စိတ်မဖြစ်တာအများကြီးရှိတယ်နော်သဘောပေါက်လားကုသိုလ်ဒုနေရတာနဲ့ကိုသူစိတ်ကကုသိုလ်မဖြစ်ဘူးဆိုရှုံးသလားမြတ်သလား ရှုံးကလားမြတ်လားအဲအခုကတော့ဉာဏ်နဲ့ဟာကိုမပြောဘူးဝိပဿနာမဖြစ်ရင်အရင်ရှုံးတယ်နော်ကိုသွားနေတာဒီလမ်းကြောင်းလေဒီလမ်းကြောင်းမှာမှခီးမပေါက်ရင်ဘာမှမထူးဘူးပေါ့အဲတော့ကိုဘဝထဲမှာကိုပဲကိုဘဝထဲမှာလက်ခံတတ်အောင်ကြိုးစားဒီနေ့စဉ်ဘဝထဲမှာဖြစ်နေတဲ့သဘောတရားတွေကိုအရင်ကြိုးစားပါအရင်လက်ခံလာအောင်ပြင်ပါ မှန်ကန်တဲ့သဘောထားရအောင်အရင်ဆုံးပြင်ပါအရင်ဆုံးပြင်ပြီးမှကိုနေတဲ့လုပ်တာလေး၊ကိုင်တာလေး၊ဆောင်ရွက်တာလေး၊မိသားစုနဲ့နေတာလေး၊ရောင်းတာလေး၊ဝယ်တာလေးအဲ့ဒီထဲမှာဘာဖြစ်နေလဲကိုယ်စိတ်ကိုသဘောပေါက်အောင်ကြိုးစားဖို့လိုတယ်အဲ့တော့အခုအတ္တတင်ညာနဲ့တတ္တတင်ညာဒီဘုဒ္ဓမွေးပွားပေးတယ်လဲဆိုတော့ခုနပြောတဲ့ကိလေသာတွေကိုထုတ်လုပ်ပေးတယ်နော် ကိလေသာတွေကိုထုတ်လုပ်ပေးတာကအတ္တပညာနဲ့တတ္တပညာကြောင့်ကိလေသာတွေကိုထုတ်လုပ်ပေးတာဆိုရင်ဒီကိလေသာတွေအာနေသွားအောင်ပါသွားအောင်ဆိုဒီအတ္တပညာနဲ့တတ္တပညာကိုဖယ်ရှားတော့မယ်ဖယ်ရှားတဲ့အခါမှာမြတ်စွာဘုရားကဒါတွေဟာမကောင်းဘူးမကောင်းတဲ့အတွက်ဖယ်လိုက်ပါလို့ဒီလိုဓာတ်ရိုက်မပြောဘူးသူတို့ကိုသိအောင်ကြိုးစားပါလို့ပဲပြောတယ် နော်မှဒေါသလို့ဆိုပါတော့ဒေါသဆိုတာကအင်မတန်ဆိုးတယ်မကောင်းဘူးကိလေသာတစ်မျိုးပဲဒေါသဆိုတဲ့ကိလေသာကို မကောင်းတဲ့အတွက်မင်းတို့ကိလေသာကိုဖယ်လိုက်ကြလို့ဘုရားမဟောလက်တွေ့လုပ်ငန်းငယ်လက်တွေ့အနေနဲ့စဉ်းစားကြည့်ဒေါသဖြစ်နေအဲ့ဒေါသဖယ်လို့ရလားစိတ်ဆိုးနေတယ်လို့ပြောမင်းအဲ့ဒေါသတွေကမကောင်းဖယ်လိုက်ဖယ်လိုက်လို့လုပ်လို့ရလား မရဘူးမရတဲ့အတွက်ဘာလုပ်လို့ရလဲဆိုတော့မြတ်စွာဘုရားအဲ့ဒီနည်းကိုမသုံးမဖြစ်နိုင်တဲ့နည်းကိုမသုံးဘူးလေဒေါသဖြစ်နေတာဒေါသမကောင်းဒီဒေါသတွေကိုမဖယ်လိုက်ဖြေရှားလိုက်ပါဘုရားအဲ့ဒီလိုမပြောနော်ပါဒေါသံဝါစိတ်တံပါဒေါသံစိတ်တံတိပဇာနာတိကိုယ်တန်တံမှာဒေါသဖြစ်နေဒေါသဖြစ်နေတယ်လို့သိပါအရင်ဆုံးပါပဲသိခိုင်းတယ် ကိုယ်တန်တန်မှာဖြစ်နေတဲ့ကိလေသာတွေကိုကိုကအရင်ဆုံးရှိမှန်သိအောင်လုပ်ပါရေးကြည့်တာအဲ့ဒါပဲလူတွေကကိုယ့်ကိုယ်ကိုလေသူတို့ကောင်းလို့ထင်နေတာနော်ဟုတ်တယ်မလားငါစိတ်ကောင်းရှိတယ်လို့ထင်နေတာဘာဖြစ်လို့လဲကိလေသာကိုမမြင်ဘူးကိုယ့်ရဲ့အတ္တကိုကိုပြန်မကြည့်တတ်ဘူးမမြင်ဘူး မမြင်တဲ့အခါကျတော့ဥပမာဒေါသကိုမိမိတဏ္ဍာမှာဒေါသတွေဖြစ်နေတယ်မောဟတွေဖြစ်နေအဲ့ဒါတွေမသိမမြင်ပဲနဲ့ဒါတွေကိုဘယ်လိုလုပ်ငါတဏ္ဍာမှာဒေါသဖြစ်နေတယ်ဘယ်လိုလုပ်ဖြေရှားမလဲရှိမှမသိပဲနဲ့ဘယ်လိုလုပ်ဖြေအရင်ဆုံးလုပ်ရမှာကဘာလဲလေရှိမှသိအောင်လုပ်ရမယ်အရင်ဆုံးလုပ်ရမှာကမိမိတဏ္ဍာမှာကိလေသာတွေရှိနေတယ်ဆိုတာကိုလက်ခံပါ လက်ခံဖို့လိုတယ်နော်တဏှိအချင်းကိလေသာဆိုတဲ့စကားသုံးတဲ့အကုသိုလ်လို့သုံးကြည့်အောင်မိမိတဏ္ဍာမှာအကုသိုလ်တွေရှိနေတယ်ဓမ္မသားမကိုမရောတာအပြည့်ရှိတယ်လို့လက်ခံလားမလက်ခံဘူးလားလက်ခံလားကဲနော်တပည့်တော်တို့အခုတရားအားထုတ်တာ9ရက်ရှိပြီ ထိုက်တဲ့လောက်တော့တပည့်တော်တို့အကုသိုလ်မဖြစ်ပါဘူးဗျာအကုသိုလ်တွေဖြစ်ပါတယ်ဆိုအသာလေးသူခြိတော့ပေါက်ပြီးတက်နေပြီပါလားဟမ်ဒီမမြင်ဘူးလားငါ့ကိုမျက်စိကန်းနေလားတန်းပြီးတော့ချက်ချင်းချက်ချင်းနော်မတိမတာလေးနဲ့ကြောပြင်သွားပြီးဘန်းလေးချလိုက်တယ်ဘလို့ဖြစ်သွားလဲသူရဲ့ reaction ကဘလို့ဘလို့ဘလောက်တောင်ပြင်းထန်လဲအဲ့ဒီချိန်မှာဟုတ်တယ်မလား ချက်ချင်းကိုဘာဖြစ်လဲတုံ့ပြန်လိုက်တာဘာရှိနေလို့လဲအကုသို့အပြည့်ရှိနေတယ်နည်းနည်းလေးမှသိမခံမိန်းကလေးတွေဆိုနည်းနည်းလုပ်ကြည့်ပေါ့နည်းနည်းပြဆောင်ထိုးကြည့်ပါလားစမ်းကြည့်တရားရှိလားမရှိလားမိန်းကလေးလို့ပြောတာနော်ပြဆောင်ထိုးကြည့်ရင်မသိမှန်းနှစ်ယောက်လောက်ကတရားပေါ့ ဗာလိညာလေးပြောပြီးတော့သမင်းစားပြီးပြီလားရေတောက်ပြီးပြီလားပြောသူ့အကြောင်းမပြောဘဲနဲ့သမင်းစားကြီးမျက်စောင်းပြစ်ထိုးလိုက်ပြီဒီကောင်မတွေငါအကြောင်းပြောနေတာလားမသိဘူးဟုတ်ကဲ့မလားဘဝတည်းမှာလေအကုသိုလ်ကအဖြစ်ဖြစ်နေတယ်နည်းနည်းလေးမှမယုံဘူးဘောပေါက်လားနည်းနည်းလေးမှမယုံဘူးနော်အပြည့်ဖြစ်နေတဲ့ဟာကိုကိုယ်ကလက်ခံဖို့ လက်မခံဘူးလေတို့ကကိုကိုကိုငါကတရားတွေသိတယ်တရားတွေနားလည်တယ်တရားတွေသဘောပေါက်တယ်ဒီလိုစိတ်ကဖြစ်နေရင်ဒီအကုသို့ဒီကိလေသာတွေဘလို့မှဖယ်ရှားလို့မရဘူးဒါကြောင့်မို့ကိလေသာကိုယ်စီမှာရှိကြောင်းကိုယ်စီမှာအချိန်မရွေးဖြစ်နေကြောင်းတော့အကြောင်းတိုက်ဆိုင်တဲ့ဒီကိလေသာတွေကိုယ်ကိုနှိစက်နေကြောင်းကိုယ်ကကောင်းကောင်းကြီးလက်ခံပြီးတော့မှဒါကိုကန့်ကွယ်ဖို့လိုတာ ပြဿနာတစ်ခုဖြစ်လာပြီဆိုရင်ဒီပြဿနာကိုကိုယ်ကကန့်တွဲပဲဆိုပြဿနာရဲ့အရင်းမြစ်ကိုတေချာစဉ်းစားပြီးတော့မှပြဿနာကိုကန့်တွဲလို့ရတယ်။နားလည်တယ်နော်။သဘောပေါက်တယ်မဟုတ်လား။အဲ့တော့ဟုတ်ပြီဒါကကိုဘဝတည်းမှာတကယ်ကိုအဲ့တော့တရားအားထုတ်တယ်ဆိုတဲ့အခါမှာဒီမှာရှုရမတ္တာရှုရမတ္တာဒီဟာလေးတွေပေါ်မှာအမြင်ရှင်းတယ်တချို့ကဒါပေမဲ့ဘဝတည်းမှာကျတော့အမြင်မရှင်းဘူး ဘဝထဲမှာအမြင်မရှင်းတဲ့အခါကျတော့ဒီမှာရှုတဲ့မတ်တော်လောက်ရှင်းပြီးတော့ဘဝထဲမှာအမြင်မရှင်းတော့အော်တရားတရားရှုမှတ်ပြီးပြန်သွားလေဒုံရင်ဒုံရင်ပဲတစ်ချိန်ဝင်ပြန်သွားဒေါမလည်းမရောဘူးဒေါသလည်းမရောတချို့တိုးတော့တိုးလာသေးတယ်နော်ဒီကပြန်သွားပြီကဲအထုပ်လေးပိုက်ကားပေါ်ဆင်းလာပြီဟိုအိမ်ကနေပြီးတော့ပါသာသမီတွေဒါမှမဟုတ်ချွေးမလုပ်တဲ့လူပါဟွန်း ဥမာလေးပြန်လာပြီဘုရားဖြစ်မဲ့ပုံငယ်ရဲ့မိုင်ပြန်လာပြီကဲဘယ်နဲ့လောက်လဲအဲ့ဒီအချိန်မှာဘယ်လိုစိတ်ထားဟမ်ဘယ်လိုစိတ်ထားလဲအဲ့ဒါစဉ်းစားတော့ကိုတရားအားထုတ်မှပါဖြစ်နေနေရငါ့ကိုဘာပြောလာတဲ့အိတ်တွေပါနဲ့ကတည်းကဒါကလည်းဆောင်းဆက်ပြီးတော့အဲ့လိုဖြစ်အများကြီးဖြစ်နိုင်တယ် တရားအထုံးမှဒေါသတွေပိုကြီးလာတယ်တရားအထုံးမှတချို့မာနတွေပိုကြီးလာတယ်အာရိတ်တာပေါင်းစုံဝင်ပြီးတော့ညင်းကြတယ်ခုန်ကြတယ်ငါတရားသိတယ်အာသူကမသိဘူးတို့ကဘယ်နှခေါက်အာထုတ်ပြီးပြီအမလေးတို့ကဘယ်လိုအာထုတ်ထားတာတို့ကဘယ်နှနာရီထိုင်နိုင်တာဆုံးနေတာပဲတရားအာထုတ်မှသူ့မှာဘာတွေဖြစ်နေတော့မာနတွေမာနတွေဒေါသတွေအဲသူနဲ့ရှင်ပြီးတော့ကိုတယောက်ကသူကလေအာ တရားတွေသိကောင်းတာဆိုအဲ့ဒီတရားကလည်းတရားတော်ကောင်းတယ်ဆိုမကျင်တတ်တော့တို့ပဲကောင်းမှာဟိုတရားကဘာလို့ကောင်းအောင်မလဲသူတိုက်ဘာထိုင်တာဘာမှဟုတ်တာမဟုတ်ဘူးတရားထိုင်နေတဲ့အကုသိုလ်ဖြစ်တာလေအများကြီးတွေ့ဘူးပဲเนาะကာလီဖိုးနီးယားမှာဘောပေါက်တာဟိုဘက်ကတရားလျှောက်တယ်ဆိုတော့ဩသူတတ်သလောက် နားလေလားတရားလျှောက်တယ်လို့စိတ်တွေကရှင်းတ်ပြီးမှမလို့ကဟင်ဘာမှဟုတ်တာမဟုတ်ဘူးဘုံကြီးကိုလိမ့်နေတာဘာမှလည်းသိတာမဟုတ်အလကလူထင်ကြီးအောင်လျှောက်ပြောနေတာတရားထိုင်နေမှာဖြစ်တယ်ဟမ်အဆူလို့ဖြစ်နေတယ်အများကြီးပဲเนาะ အဲ့ဒါမှဖြစ်လို့လည်းသိတာကိုယ့်ရဲ့ဘဝထဲမှာလေဟိုလက်ခံဖို့လိုတယ်နော်နေ့စဉ်ဘဝထဲမှာဒီအဖြစ်ဖြစ်နေဒီသဘာဝတွေကိုယ်တဏ္ဍာမှာဖြစ်နေတဲ့ကိလေသာတရားဆိုရာအမြင်မပြတ်နေဆက်နေတယ်ဆိုတာလက်ခံဖို့လိုတယ်အဲ့ဒီဟိုရှုတယ်မှတ်တယ်အမြင်ရှင်းတယ်အာတပိတော့ဖြစ်တာတွေ့တယ်မြင်တာတွေ့တယ်ဟာတွေ့နေတာပဲသူကပြန်သွားတဲ့အခါကျတော့ဒေါသမရော တို့ကရှုမှတ်ခြင်းသည်လေ့ကျင့်နေခြင်းသည်ကိလေသာအားလျောက်လုပ်နေတာသဘာဝတရားတွေကိုမြင်အောင်လုပ်ပြီးတော့မှလိမ်ထားညာထားတဲ့ပညာကိုတိုက်ခိုက်နေတာအတ္တပညာတတ္တပညာအလိမ်အမှန်တရားမဟုတ်ဘူးဆိုတော့အမှန်တိုင်းသိမြင်မှုရအောင်အားထုတ်နေတာအမှန်တိုင်းသိမြင်မှုကိုဘာလို့ခေါ်လဲတစ္ဆာတစ္ဆာသိအောင်အားထုတ်နေတာလူရင်းကဒါပဲ တော့တစ္ဆာသိအောင်အားထုတ်နေတဲ့အချိန်မှာလိန်ထားတာတွေညာထားတာတွေဒါတွေကိုတိုက်ခိုက်နေတာတိုက်ခိုက်နေတဲ့အခါမှာရှုမှတ်မှုတစ်ခုတည်းနဲ့အောင်ကိုပါနေနော်ဘဝထဲမှာနေစဉ်ဘဝထဲမှာအမြဲတမ်းဖြစ်ပျက်ပြီးတော့ကိုယ်နေဆက်နေတဲ့သဘာဝတရားတွေကိုလည်းပဲကိုယ်ကစင်ကြယ်နှလုံးသွင်းနိုင်အောင်ကြိုးစားပါလက်ခံပါငါဟာအကုသို့အပြည့်ရှိတယ်တစ်စက်မှမရောဘူးအတ္တပညာတတ္တပညာအပြည့်ရှိတယ်တစ်စက်မှမရော ဒါကိုလက်ခံဖို့လိုလားမလိုဘူးလားအဲ့ဒါကိုလက်ခံပြီးမှဒါကိုဖေရှားတဲ့အလုပ်ကိုသူမက်ကင်၈ပါးအကူအညီဖြင့်တို့ကဒါတွေကိုတိုက်ခိုက်ရမှာအတ္တသင်ညာနဲ့တသသင်ညာတနည်းအားဖြင့်ရှုမှတ်မှုနဲ့တိုက်ခိုက်ရမှာရှုမှတ်ရင်လည်းအတ္တသင်ညာနဲ့တသသင်ညာကိုပြုတ်အောင်တိုက်ရမှာသဘောပေါက်လားအတ္တတင်ညာရောပတ္တတင်ညာရောသောတပတ္တိမညာဖူညာနဲ့အပြုတ်တိုက်လို့ရ ဘောပေါက်တယ်နော်အဲ့ဒါကိုတက္ကာယဒိဋ္ဌိလို့ခေါ်ရင်လည်းရတယ်ဘုန်းကြီးတို့ကဒီတင်ညာနဲ့မှတ်သားထားတာတွေအားလုံးဒီအဖေလိုမှတ်ထားတယ်အမေလိုမှတ်ထားတယ်ယောက်ျားလိုမှတ်ထားတယ်ဒါမွေးကလေးကမိဘကဒီတင်ညာတွေသင်ပေးလိုက်တာတွေအလွဲတွေကြီးသင်ပေးလိုက်တာပေါ့ဝိပဿနာနယ်ပယ်နဲ့ပြောတာနော်အလွဲတွေကြီးသင်ပေးလိုက်တယ်ဘယ်သူမှယုံနိုင်ကြီးလို့မသင်ပေးလိုက်ဘူးဟုတ်တယ်မဟုတ်လား လူဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးလို့ဘယ်သူမှမတင်ပေးလိုက်ဘူးဒါပါဖေဖေဒါပါမေမေဒီလိုပဲတင်တယ်မလားเนาะအဲ့ဒီကလေးကအတ္တတင်ညာတို့တတ္တတင်ညာတို့နဲ့ပဲတဘောဘဝကိုကြီးပြင်းလာရတာလေဒါနေနဲ့ကြီးလာတာဒါကိုတင်ညာတိလို့ခေါ်တယ်တင်ညာတိဒီတဘောအလုံးကိုခြေလည်နေတယ်လူတွေကိုခြေလည်နေဒါကိုဘုန်းကြီးတို့ကငါတို့သိထားတဲ့အတိဟာ ပညာသိတွေပါလားပညာသိမဟုတ်ဘူးဒီလိုလက်ခံမလို့တာပေါ့နော်ကိုသိထားတဲ့အသိတွေအားလုံးကပါတယ်လေပညာသိတွေပါလားပညာသိမဟုတ်ဘူးဒီလိုသိအောင်အရင်ကြိုးစားပါကြိုးစားပြီးမှပညာသိအဆင့်ဖြစ်အောင်တော့လေ့ကျင့်ကြိုးထောင်ရမယ်ထက်ခါတက်ခါနှလုံးသွင်းစဉ်းကျင်ရမယ်အဲ့ဒီဒီအားဖြင့် အတ္တတင်ညာနဲ့တတ္တတင်ညာကိုဖြုတ်နိုင်အောင်ဖြုတ်ပါမယ်။သဘောပေါက်တယ်နော်။ဒါကြောင့်ရှုတဲ့အခါကျတော့ရှုွက်ကိုအတ္တတင်ညာမပါတတ္တတင်ညာမပါပဲနဲ့ရှုတတ်ရင်အယံတတ္တရှုွက်ထဲမှာငါမပါရှုတာငါမဟုတ်ရှုတဲ့စိတ်ထဲမှာလည်းရှုစိတ်ထဲမှာငါမပါရှုစိတ်ပြီး နာမဟုတ်ရှုွက်ထဲမှာလူမပါရှုတာလူမဟုတ်ရှုစိတ်ထဲမှာလူမပါရှုစိတ်သည်လူမဟုတ်လူမဟုတ်သောစိတ်မိမိစိတ်ထဲမှာလူမဟုတ်သောစိတ်ဖြစ်ဖို့လိုတယ်သဘောပေါက်လားလူမဟုတ်နေရကိုယ့်ရဲ့ရှုွက်ကိုရှုတဲ့အခါမှာဒီတင်ညာနှစ်ခုကိုကိုယ်က အရင်ဆုံးဖယ်ရှားလိုက်လို့ရှင်ရှုတဲ့အခါမှာပို့ပြီးတော့မှတွေ့ကူသွားတယ်။ငါဖြစ်နေရင်ရှုဘက်ကခက်ခဲတယ်တတ္တဝါဖြစ်နေရင်ရှုဘက်ကခက်ခဲတယ်ပရမတ္ထမှာအတ္တမရှိဘူးတတ္တမရှိဘူးဒါကြောင့်ပရမတ္ထအမြင်နဲ့ရှုနိုင်ဖို့ဆိုဒီနှစ်ခုကိုဖယ်ရှားဖို့လိုတယ်အချက်တရားနဲ့ဖယ်ရှားလို့မနိုင်ဘူးဆိုရင်ခုနကလိုဟိုစင်ရင်သုံးသပ်ပြီးတော့အရင်ဆုံးနှလုံးသွင်းဖယ်ရှားဖို့လိုတာပေါ့ ရှုွက်ရှုွက်ထဲမှာငါမပါရှုတာငါမဟုတ်ရှုစိတ်ထဲမှာငါမပါရှုစိတ်ဒီငါမဟုတ်ဆိုကြည့်ပါရှုွက်ထဲမှာငါမပါရှုတာငါမဟုတ်ရှုစိတ်ထဲမှာငါမပါရှုစိတ်ဒီငါမဟုတ်ငါဟုတ်လားငါဖြစ်ရှုနေတာမဟုတ်တော့ မဟုတ်ဘူးဆိုတာကအခုဆိုလိုက်တာပေါ့စိတ်ထဲမှာအဲ့ဒီအစဉ်ရအောင်ကြိုးစားပါလို့ဆိုလိုတယ်ရှုွက်ထဲမှာလူမပါရှုတာလူမဟုတ်ဆိုပါဦးရှုွက်ထဲမှာလူမပါရှုတာလူမဟုတ်ရှုစိတ်ထဲမှာလူမပါရှုစိတ်ဒီလူမဟုတ်ပြန်ဆိုကြည့်ပါဦးရှုွက်ထဲမှာလူမပါရှုွက်ဒီ ရှုစိတ်ထဲမှာလူမပါရှုစိတ်ဒီလူမဟုတ်လူကလူကိုရှုနေတယ်လို့ဒီလိုပဲအခုရှုနေတာလေဟုတ်တယ်မဟုတ်လားအခုယောဂီများရှုနေတာပါလေလူကလူကိုရှုနေတာအဲတခါကြီးပြောက်ကလာရှောက်ဘူးလေရှင်ပြားငါငါဖြုတ်ရမယ်ငါမပါရတော့အခုတပည့်တော့ငါဆိုတာမရှိတော့ဘူးဖျားတယ်လူတော့ကြံနေတယ် လူကြံတာနဲ့ငါကြံတာနဲ့တူလားမတူဘူးလားတူတူပဲလေနော်ငါတော့မရှိတော့ဘူးတဲ့လူပဲကြံတော့တယ်တဲ့ငါတော့ပြုတ်သွားပြီဘလို့ပြုတ်တာတော့ဆိုတော့တပည့်တော်ကငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးလို့ဆိုလိုက်တာဗျာတဲ့အကုန်လုံးကငါတွေပြုတ်သွားတာလေငါမဟုတ်ဘူးလို့ဆိုရင်ငါပြုတ်မလားနော်ဒါပေမဲ့လူကြံနေတယ်အဲ့ဒါဆိုလည်းမင်းလူမဟုတ်ဘူးလူမဟုတ်ဘူးလို့ အဲ့ဒီလိုကဆိုလိုက်ပါကွာဟုတ်တယ်မလားနော်အဲ့ဒီတော့ခုနကရှုွက်တည်းမှာလေ့ကျင့်တယ်ဆိုတာအသိဉာဏ်တိုးပွားလာအောင်လေ့ကျင့်တာရှုွက်တည်းမှာအမြင်ရှင်းလာပြီဆိုရင်ခုဘဝထဲမှာလည်းတဖြည်းဖြည်းအမြင်ရှင်းလာတဲ့အကျိုးကျေးဇူးကိုရနိုင်တယ်ဒါပေမဲ့ရှုွက်တစ်ခုတည်းကိုအာမကိုပါနဲ့ခုဘဝထဲမှာသမာသင်္ကပ္ပလုပ်ပါဘာလုပ်မလဲ သမာသင်္ကပ္ပနော်ဒီတရားကိုဒီသဘောတရားတွေကိုတဘဝလုံးနဲ့ချုပ်ပြီးတော့စဉ်းစားနိုင်မှတရားတိုးတက်မယ်ထိုင်တဲ့အချိန်လေးပဲလုပ်လို့တရားမတိုးတက်ဘူးတဘဝလုံးကိုချုပ်ပြီးတော့ဒီတရားပြောင်းလုပ်ရမယ်နေ့စဉ်တဘဝတစ်ခုလုံးကိုချုပ်ပြီးတော့နေ့စဉ်ဘဝတစ်ခုလုံးမှာကာယကံဝစီကံမနောကံအားလုံးမှာမက်ခင်ပါရမယ် ပါပါရပါတယ်ကံသုံးပါးလုံးမှာပါပါရမယ်မက်ခင်ပါရမယ်ကာယကံနဲ့လှုပ်တိုင်းလှုပ်တိုင်းမက်ခင်ပါရမယ်ဝစီကံနဲ့လှုပ်တိုင်းလှုပ်တိုင်းမက်ခင်ပါရမယ်မနောကံကစံစီတိုင်းမက်ခင်ပါရမယ်မက်ခင်ဆိုတာဒါတွေဖြူတာဖြူတဲ့သဘာဝတရားတတ္တိစိတ်ထဲမှာဖြစ်တဲ့တတ္တိဖြူတဲ့သဘာဝတရားတွေနော်သူက ပြီးချရှိနေတာမဟုတ်ဘူးဒါတွေကမိမိတဏ္ဍာမှာမွေးမြူယူလို့ရတဲ့အရာတွေဟုတ်တယ်မဟုတ်လားဒီမဂ်ငယ်၈ပါးဆိုတာဘယ်လိုနဲ့ဆိုင်တော့တရားထုတ်တဲ့လူတွေနဲ့ပဲဆိုင်တယ်တိကျတနေရာမှာရှိနေတယ်ဒီလိုမဟုတ်ဘူးသူကမိမိတဏ္ဍာမှာမွေးမြူလို့ရတယ်ဟုတ်တယ်မဟုတ်လားမဂ်ငယ်၈ပါးကိုမမွေးမြူလို့ကိုယ်တဏ္ဍာမှာမဖြစ်တာ ဟုတ်တယ်နော်ကိုယ်တဏ္ဍာမှာမဖြစ်ဘူးဆိုတာတရားတိုင်တဲ့အချိန်လောက်ပဲမဂ္ဂင်၈ပါးမဂ္ဂင်၈ပါးလုပ်နေပြီးတော့ကျန်တဲ့ကံ၃ပါးမှာကျတော့ဘာမှမပါဘာမှမပါရင်အရိယာဖြစ်ဖို့မဖြစ်နိုင်ကံ၃ပါးလုံးမှာပါပါရမယ်မဂ္ဂင်ပါကံသုံးပါးလုံးမှာမကင်ပါမယ်ဆိုတာကလေကိုယ်နဲ့နှုတ်ကိုစောင့်ရှောက်ရမယ်စိတ်ကိုလည်းစောင့်ရှောက်ရမယ်သီလမကင် ကိုနေနှုံးကိုစောင့်ရှောက်တယ်။အမာဒီမဲ့ခင်နဲ့ပညာမဲ့ခင်ကစိတ်ကိုစောင့်ရှောက်တယ်။အမှန်တရားအဖြစ်ကိုပညာမဲ့ခင်ကပို့တယ်။ဒါကြောင့်မလို့ဒီအားတွေဟာစိတ်ထဲမှာဖြစ်ရမယ်စွမ်းအတ္တိတွေဖြစ်တော့ဒါတွေကိုမွေးမြူယူလို့ရပါလေ။အဲ့တော့ထိုင်တဲ့အချိန်လောက်ကလေးနဲ့အဆင်မပြေဘူး။နေ့စဉ်ဘဝမှာဒီဟာတွေကိုအမြဲတမ်းကိုယ်တဏ္ဍာ ထိတွေ့နိုင်အောင်လုပ်ဖို့လိုတာပေါ့နော်အင်္ဂလိပ်စကားပြောဖို့အာသင်တန်းတက်တဲ့အခါကျတော့စကားပြောလို့မရဘူးပြောဖို့အဆင်မပြေဘူးဆိုတော့အဲ့ဒီဆရာတယောက်ကဗာအကြံပေးလဲဆိုတော့ကျောင်းသားလေးတယောက်ကမင်းရဲ့ပတ်ဝန်းကျင်မှာတဲ့အကုန်လုံးအင်္ဂလိပ်စာအုပ်တွေပဲထားမင်းဗမာစာအုပ်တွေပဋ္ဌာန်းနဲ့အင်္ဂလိပ်လိုပဲနားထောင်အကုန်လုံးအင်္ဂလိပ်လိုနဲ့ထိတွေ့ထားလို့ရှိရင် မင်းပြောတတ်သွားမှာပါနားထောင်လဲနားလဲလဲမလဲလဲအင်္ဂလိပ်လိုပဲဖွင့်နားထောင်အင်္ဂလိပ်လိုပဲပြောအင်္ဂလိပ်စာပဲဖတ်အဲ့ဒါလေးဒီပဲကိုပတ်ဝန်းကျင်တစ်ခုလုံးကိုဒါလေးနဲ့ထိတွေ့ထားလို့ရှိရင်မကြာမီမကျွမ်းကျင်သွားလိမ့်မယ်ဆိုအဲ့ကလေးကအဲ့ဒီလိုလိုက်နာတဲ့တကယ်ကျွမ်းကျင်သွားတယ်ပေါ့နော်အဲ့အခုလေးပဲဒီမက်ကင်၈ပါးကိုချိန်ပြည့်ကိုယ်တန်တန်မှာထိတွေ့နေအောင်အတိထားပြီးတော့ကြိုးစားဖို့လိုလားမလိုဘူးလား ံသုံးပါးမှာမက်ခင်ပါထို့သူအရိယာဖြစ်လက်တယ်ကံသုံးပါးမှာမက်ခင်ပါထို့သူအရိယာဖြစ်လက်တယ်ဆိုကြည့်ပါကံသုံးပါးမှာမက်ခင်ပါထို့သူအရိယာဖြစ်လက်တယ်ကံသုံးပါးမှာမက်ခင်ပါထို့သူအရိယာဖြစ်လက်တယ်ကံသုံးပါးမှာမက်ခင်ပါ ထိုသူအရိယာဖြစ်လက်တည်းကံသုံးပါးဆိုနေ့စဉ်ဘဝကိုပြောတာနော်တဏီကုံအလုတ်သုံးမျိုးပဲလူတွေလုပ်တယ်လေဘာနဲ့ပါတော့ကာယကံဝစီကံမနောကံတဏီကုံလုံးလုပ်တဲ့အလုတ်တွေကိုအချင်းချောင်းနိုင်ဒီသုံးခုပဲရတာပဲဒီသုံးခုလုံးမှကိုဘာပါနေရမကင်ပါနေအောင်ကြိုးစားဖို့လိုတယ်လိမ်မပြောဘူးတမဝါစာအမှန်တိုင်းပြောမယ်တမဝါစာ တမာကမ္မန္တတမာအာဇီဝတမာဝယမတမာတတိတမာတမာတိတမာတတိလည်းလုပ်လို့ရတယ်တမာတမာတိလည်းလုပ်လို့ရတယ်မြတ်စွာဘုရားဟာရေလဲချိုးပြီးသားဖြစ်တရားလည်းမှတ်ပြီးသားဖြစ်ထမင်းလည်းစားပြီးသားဖြစ်တရားလည်းမှတ်ပြီးသားဖြစ်ဒီလိုပြီးထားတာနော်ထိုင်ယုံလေးနဲ့မရဘူးဘဝတည်းမှာကိုဒီတရားကိုရောက်အောင်ကိုကဆွဲခေါ်နိုင်မှ ကိုဘဝမှာဒီအတ္တပညာနဲ့တတ္တပညာကိုသိပြီးတော့မှအရင်ဆုံးကသိတဲ့အဆင့်ကိုအရင်လုံးအောင်မှာနော်အရင်လုံးအောင်မှာပါလေကိုဘဝမှာဘယ်လိုချဲလဲနေလဲအတ္တနဲ့တတ္တချဲလဲနေတာဒီတိုင်းကိုကဆွေးနွမ်းပြီးတော့မှလက်ခံထားတာအဲ့ဒါကိုအရင်သိအောင်လုံးလိုက်အောင်အဲ့ဒါမသိဘဲနဲ့ဇွတ်ကြီးမက်ကင်၈ပါးလုံးနေလို့မရဘူး အဲ့ဒါကိုအရင်သိအောင်ကြိုးစားဟိုဟာလည်းပညာရဲ့လက်ချက်ပဲဒါလည်းပညာရဲ့လက်ချက်ပဲပညာကငါနေဆက်နေတာပဲပညာကြောင့်ပဲတဘောအလုံးမှာရှုပ်ထွေးနေတာပဲအဲ့ဒီပညာကိုပညာဖြစ်အောင်လုပ်ရမယ်ပညာကိုပညာဖြစ်အောင်လုပ်ရမယ်ပညာကနေပညာပြောင်းမြင်ပါနဲ့ပြောင်းမယ်မဂ္ဂင်၈ပါးနဲ့ပြောင်းလိုက်ရုံပဲသဘောပေါက်တယ်နော်အဲ့ဒီမဂ္ဂင်၈ပါးကလည်းထိုင်လုံး ထိုင်တုံးပဲလုပ်တဲ့မဂ်ကြီး၈ပါးဆိုရင်ဘာမှအားမရှိဘူးလေထိုင်တဲ့အချိန်ကဘယ်လောက်များရှိလို့လဲတဘောလုံးတွေကဘယ်လောက်ရှိတယ်လဲစဉ်းစားပေါ့တဘောလုံးမဂ်ကြီးဖြစ်အောင်လုပ်ဖို့လိုလားမလိုဘူးလားနေ့စဉ်ဘဝထဲမှာမဂ်ကြီးဖြစ်ခြင်းဖြစ်အောင်လုပ်ခြင်းဖြင့်ကိုယ်ဘဝဟာတဖြည်းဖြည်းနဲ့နိဗ္ဗာန်ကြီးနဲ့ညီလာမယ်ကိလေသာတွေပါလာမယ်ကိလေသာတွေလည်း တဖြည်းဖြည်းနဲ့ပြတ်တောက်တဲ့အဆင့်ချုပ်ငိမ့်တဲ့အဆင့်ကိုရောက်သွားနိုင်ပါလိမ့်မယ်အဲ့ဒီလိုအားလုံးသဘောပေါက်ပြီးတော့ကြိုးစားပွားများအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေရစေမျက်နှာလက်တာပို့လိုက်ပါ